ဒီနေ့ဦးဇင်းတို့35ချိန်မြောက်ပြီနော်35ချိန်မြောက်ဝိပဿနာတရားနောက်ဦးဇင်းတို့သာသနာတော်တက္ကတိသာသနာတော်နှစ်2564ခုဩဇာတက္ကတိ1382ခုတပေါင်းနာပြီကျော်12ရက်ပေါ့ပေါင်းနာပြီကျော်12ရက်ဒီနေ့2021ခုနှစ် ဧပြီလ10ရက်နေ့ပေါ့ဦးဇင်းတို့ရှိမှာပေါ့တခါကြီးတွေရှိမှာတော့9ရက်နေ့ဖြစ်လိမ့်မယ်9ရက်နေ့ဒါဟောကြားအပ်တော့35ချိန်မြောက်ဝိပဿနာလုပ်ပြီးတရားဝိပဿနာလုပ်ပြီးတရားဆိုဒီနေ့အညီပေါ့ဝိပဿနာအားထုတ်ရတဲ့ရည်ရွယ်ချက် ဝိပဿနာဆိုတာပါဒါလေးတွေကိုဦးဇင်းတို့စပြီးတော့အစာပြုပြီးပြန်သွားကြရအောင်ဒါထဲမှာလည်းတပတ်လောက်ခြားသွားတဲ့အခါကျတော့တို့တကကြီးတွေဒီကမကြီးတွေနဲ့ရင်းနှီးတဲ့စကားလေးတွေပြန်ပြီးတော့သုံးကြရအောင်အဲ့တော့ဝိပဿနာဆိုတဲ့အပိုင်းမှာဝိပဿနာဘာကြောင့်အားထုတ်တာတော့ဝိပဿနာအားထုတ်ရခြင်းရည်ရွယ်ချက်ပေါ့အဲ့တော့အလုံးတူညီတဲ့ရည်ရွယ်ချက်တစ်ခုကိုပြောပါဆိုရင်တော့ သန္တရာဝတ္တဒုက္ခတော်မောဇနထာယသန္တရာဝဆင်းရဲဒုက္ခမှလွတ်မြောက်ပါရစေခြင်းဆိုတဲ့ရည်ရွယ်ချက်အဲသန္တရာဝဆင်းရဲဒုက္ခမှလွတ်မြောက်ခြင်းနဲ့ဆိုတဲ့ရည်ရွယ်ချက်နဲ့တော့ဝိပဿနာအလုပ်လုပ်ကြအဲ့လိုဝိပဿနာအလုပ်ကိုလုပ်တဲ့အခါမှာဦးဇင်းတို့ကျင့်စဉ်တွေအဲကျင့်စဉ်တွေကိုဦးဇင်းတို့ကနားလည်ပြီးတော့ဒီကျင့်စဉ်တွေအတိုင်းဝိပဿနာအလုပ်ကိုဒီဇိုင်းမှတ်မှတ်နဲ့လုပ်သွားခဲ့မယ်ဆိုရင်တော့ မျိုးကောင်းသားမျိုးကောင်းသမီးတွေလိုလားတောင်းတအပ်တဲ့ဒါဆင်းရဲဒုက္ခတို့ဤခုံဆုံးရာဆင်းရဲဒုက္ခတို့မှလွတ်မြောက်ရာဒါနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရမှာဖြစ်တယ်အဲ့တော့ဒီလိုသန္တရာကိုဆင်းရဲဒုက္ခမှလွတ်မြောက်ရပါစေခြင်းအကျိုးငါဝိပဿနာအလုပ်ကိုလုပ်တော့မယ်ဆိုရင်ဒါလမ်းစဉ်တစ်ခုကိုကြာကြာနားနာနေမိမိတို့ကအာနားလည်ပြီးတော့ထိုလမ်းစဉ်အတိုင်းမိမိတို့စွမ်းအားရှိသလောက်ကြိုးစားပြီးတော့ရှောင်တန်းသွားကြရမှာ ဖြစ်တယ်အဲလမ်းစဉ်တစ်ခုအနေနဲ့ဦးဇင်းတို့အခုဒီဝိပဿနာလုပ်မီဒီယာမှာဥတည်ပြီးတော့ဟောလာတာတော့ဝိသုဒ္ဓိခုနှစ်ပါးတိတော့ကျင့်စဉ်ဒီကျင့်စဉ်အတိုင်းပဲဦးဇင်းတို့ဒါဟောကြနာကြကြရအောင်အဲ့တော့ဒီကျင့်စဉ်ကတော့တို့တခါကြီးဒီမကြီးတွေကြည်ပြီးသားပါလေနံပါတ်1သီလဝိသုဒ္ဓိဟောသီလတရားတွေဒါစင်ကြယ်ခြင်းပေါ့ ီလာဤစင်ကြယ်ခြင်းသီလဝိတုဒ္ဓိ။အော်သီလဝိတုဒ္ဓိကိုပြည့်ပြည့်စုံစုံကြည်ကျင့်ပြီးမှသီလတိဟုသောမြေပေါ်မှာယက်တည်ပြီးတော့ဒါစိတ်ဓာတ်ဒီမှာនិဝရဏအညစ်အကြေးတွေကင်းစင်အောင်တစင်တက်ပြီးကြိုးစားအထုတ်ရ။အဲ့လိုအထုတ်ခဲ့ရင်တော့ဒါစိတ်ဓာတ်ဝိတုဒ္ဓိဘိုင်းကိုဖြည့်ကျင်နေတယ်လို့ဒီလိုပြောလို့ရတယ်။အဲ့စိတ်ဓာတ်ဝိတုဒ္ဓိဘိုင်းမှာនិဝရဏအညစ်အကြေးတွေစိတ်အစဉ်မှာကင်းစင်ရေးအတွက်ကဒါတမာတိရှိပါမှဖြစ်တယ်။ တော့တမာရီနဲ့ပတ်သက်လို့တော့ဦးဇင်းတို့ဥပဇ္ဇရာတမာရီအပ္ပနာတမာရီနှမျိုးတွေကဒါမိမိတို့စွမ်းအားရှိတဲ့တမာရီအ ਨੇ ဆုံးဒါတစ်မျိုးမျိုးတော့ရရှိထားမှာဖြစ်တယ်။အဲ့လိုတမာရီတစ်မျိုးမျိုးရရှိထားလို့အောင်မြင်မြင်နဲ့အထုတ်နိုင်ခဲ့ရင်ဒါစိတ်ဓာဝိတ္တုဖြစ်ပြီစိတ်ဓာဝိတ္တုပိုင်းမှာစိတ်အစဉ်မှာနိဗ္ဗာန်အညစ်အကြေးတွေကင်းစင်ပြီလို့ပြောလို့ရတယ်။ဟောအဲ့လိုစိတ်အစဉ်မှာနိဗ္ဗာန်အညစ်အကြေးတွေကင်းစင်ပြီဆိုတဲ့သူတော်ကောင်းတယောက်ဒီတဆင့်တက်ပြီးတော့ဒိဋ္ဌိဝိတ္တုဖြစ်ရေးကိုကူရမှာ ဟောဒိဋ္ဌိဝိတ္တုဒ္ဓိဘိုင်းမှာတော့ယုံနံပရမတ်၌ဉာဏ်မီစင်ကြယ်ခြင်းလို့ဆိုသည့်အတိုင်းပေါ့ယုတ်တရားနံတရားဟောဒီယုံနံနှစ်ပါးကိုဒါကွယ်ကွယ်ပြားပြားနဲ့ထွန်းထွန်းဖောင်းဖောင်းမိမိတို့ကသိမြင်ကြရမှာဖြစ်တယ်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ဟောဒီဘိုင်းလေးမှာစပြီးတော့ဝိတ္တုဒ္ဓိ9ပါးတဲ့က3ခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တုဒ္ဓိမှာစပြီးတော့ ဒါဉာဏ်စဉ်အရဆိုရင်နာမရူပပရိစ္ဆေဒဉာဏ်ဒါအကျုံးဝင်လာတယ်အဲလိုနာမရူပပရိစ္ဆေဒဉာဏ်အကျုံးဝင်လာတယ်အယုတ်ဒီနာနီကိုကွယ်ကွယ်ပြားပြားနဲ့ပစ္စတလက္ခဏာဟောအတိအတိသောယုတ်တရားတွေအတိအတိသောနန္တရားတွေရဲ့ဒါလက္ခဏာတွေသဘာဝလက္ခဏာတွေပစ္စတအာလက္ခဏာအတိအတိသောသဘာဝလက္ခဏာတွေကိုမိမိတို့နားလည်အောင်ကြိုးစားအားထုတ်ရင်ဒီယုံနံ အပေါ်မှာဉာဏ်မြင်စင်ကြယ်ပြီဆိုရင်ဒါဒိဋ္ဌိဝိတုဒ္ဓိဒါအဲ့မှာဖြစ်ကျင်ပြီးပြီလို့တလူပြောလို့ရအဲ့လိုဒိဋ္ဌိဝိတုဒ္ဓိကိုအောင်မြင်မြင်နဲ့ဖြစ်ကျင်ပြီးတဲ့ပုဂ္ဂိုလ်တယောက်တို့နည်းအားဖြင့်ခုနနာမရူပပြိစေတာဉာဏ်ရုပ်တည်နာနေကိုပိုင်ပိုင်ခြားခြားသိတဲ့ဉာဏ်ရပြီဆိုတဲ့သူတော်ကောင်းတယောက်ဒီဒါဒစင်းတက်ကြရဖြစ်တယ်အဲ့တော့ဒစင်းတော့တက်တဲ့အခါကျတော့ဦးဇင်းတို့ဒီဘိုင်းမှာဒါ၄ခုမြောက်ဖြစ်တဲ့ကင်္ကာဝုဒရဏဝိတုဒ္ဓိ ကင်္ကာဝိတနာဝိတ္တုတိကတော့ဦးဇင်းတို့ယုံမတန်တရားတွေကိုကြော်လွှားလွန်မြောက်ပြီးတော့ဉာဏ်မြင်နဲ့စင်ကြယ်ခြင်းပဲဘာမှယုံမတန်တရားကိုကြော်လွှားလွန်မြောက်ထားတယ်လို့မေးတဲ့အခါကျတော့ဂံဤဂံရဲ့ဂံနဲ့ဂံရဲ့အကျိုးပေါ်မှာဒါယုံမမှုတွေကိုကြော်လွှားလွန်မြောက်သွားနိုင်တယ်။ဟောနောက်တခါဒီယုံနံဓမ္မသင်္ခါရတွေဒီအကြောင်းကြောင့်ဖြစ်ပေါ်နေသောအကျိုးတရားမြတ်တာဖြစ်တယ်ဆိုပြီးအကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပါကိုလည်းဒီမှာနားလည်ခြင်းအပြင်ယုံမတန်တရားတွေကကြော်လွှားလွန်မြောက်သွားမှာဖြစ်တယ် အော်ဒါကိုဉာဏ်နဲ့အပြင်ကြည့်တော့ဒါပစ္စယပရိက္ခဉာဏ်အကြောင်းတရားကိုဒါသိသိတဲ့ဉာဏ်ဒါပရိသသမုပ္ပါရှုွက်ထဲမှာအကျုံးဝင်တော့အဲ့တော့ဒီဝိတ္တုဒ္ဓိနဲ့ကြည့်မယ်ဆိုရင်ဇေတဒိဋ္ဌိဝိတ္တုဒ္ဓိနဲ့ကင်္ခာဝိတရဏဝိတ္တုဒ္ဓိဟောဉာဏ်နဲ့ရကြည့်မယ်ဆိုရင်နာမရူပပရိစ္ဆေဒနဲ့ဉာဏ်နဲ့ပစ္စယပရိက္ခဉာဏ်ဟောဒီဉာဏ်နှစ်ပါးကိုဒါဦးဇင်းတို့ ပရိညာသုံးပါးနဲ့လှည့်ပြီးတော့ကြည့်တော့ဒါညာတပရိညာလို့ဒီလိုသုံးဟောညာတပရိညာဆိုတာဘာပြောတာတော့ညာတပရိညာဆိုတဲ့သဘောကသိသိသိထိုက်တဲ့တရားတွေပေါ့သိသိသိထိုက်တဲ့တရားတွေကိုသိတာဘယ်လိုသိတုံဆိုတဲ့အခါကျတော့ဦးဇင်းတို့ဒီဝိသုဒ္ဓိမတ်စာမျက်နှာ200ဒုတိယအုပ်စာမျက်နှာ241မှာပေါ့ဒါညာတပရိညာလေးနဲ့ပတ်သက်လို့ တထရုပနာရကဏရူပံဝေဒိတလက္ခဏာဝေဒနာတိဧဝံတေတံတေတံဓမ္မနံပစ္စတလက္ခဏာတံလက္ခဏာဝတိနာပဝတ္တာပညာညာတပရိညာနာမဆိုပြီးဒီလိုမျိုးလေးဒါဖွင့်ဆိုထားတာပေါ့ညာတပရိညာရဲ့အတိတ်အဲ့တော့ဒီဦးဇင်းတို့ဝိတ္တုဒိအရာကြည့်ရင်သုံးခုမြောက်ဒိဋ္ဌိဝိတ္တုဒိနဲ့ကင်္ခဝဒနာဝိတ္တုဒိဟောဉာဏ်ဉာဏ်ကြည့်မယ်ဆိုရင် နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်ဒီဉာဏ်นี่ နှစ်ပါးမှာအကျုံးဝင်နေတဲ့ဒီဒေတိဝိတ္တုတိနဲ့ကင်္ဂဝုဒနာဝိတ္တုတိတနည်းအားဖြင့်နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်ကိုဒါညာတပညာလို့ခေါ်တယ်။ဟောညာတပညာရဲ့အဓိပ္ပာယ်ဒီမှာဘာပြောတော့တထဒုဉာဏ်စဉ်တို့တွင်ရုပ်ပဏအရခဏံဖောက်ပြန်တတ်သည့်ဖြစ်ကြောင်းရူပံယုတ်ဟောယုတ်တရားကိုကြည့်လိုက်လို့ရှိရင်ရုပ်ပဏအရခဏံလို့သူပြစ္ဆတတာပေါ့အတိအတိယုတ်ဆိုယုတ်ဝေဒနာဆိုဝေဒနာနောက်တကဝေဒနာဆိုဝေဒိတလက္ခဏာဝေဒနာတိ ဝေဒိတာလက္ခဏာခံစားတတ်သည့်အဖြစ်ကြောင့်ဝေဒနာတိဝေဒနာဟု၍ဆိုပြီးတော့ဟောပြန်တတာကယုတ်ခံစားတတာကဝေဒနာအဖုဒနာလက္ခဏောဖတ်တော်တွေ့ထိတတ်တဲ့အတွက်ကြောင့်ဖတ်တာဟောစသည်အဖြစ်ဧဝံဒေတံဒေတံဓမ္မနံထိုးစွားခဲ့ပြီးတော့တရားတို့ဤထိုးထိုးစွားခဲ့ပြီးတော့တရားတို့ဤပစ္စတလက္ခဏာတန်လက္ခဏာဝေဒနာပစ္စတအတိအတိတော်ဒါလက္ခဏာတွေကိုပိုင်းခြား မှတ်သားနိုင်တယ်အဲ့ပိုင်းခြားမှတ်သားနိုင်ခြင်းအစွမ်းအပြင်ဖြစ်သောပညာကိုတဲ့ဒါညာတပရိညာလို့ခေါ်တယ်ဒါညာတပရိညာပိုင်းပါအဲ့တော့ညာတပရိညာပိုင်းလေးကိုဦးဇင်းတို့ကဒီပိုင်းဒီအင်မတန်ရေးကြည့်တယ်ဘာကြောင့်ရေးကြည့်လဲဆိုတော့ဦးဇင်းတို့ဒီတက္ကာယဒိဋ္ဌိတနည်းအားဖြင့်အတ္တဒိဋ္ဌိပေါ့တက္ကာယဒိဋ္ဌိလို့ပဲခေါ်ခေါ်အတ္တဒိဋ္ဌိလို့ပဲခေါ်ခေါ်ဒီဒိဋ္ဌိကိုပယ်ခွာနိုင်ရည်သည် ဒီညာတပရိညာပိုင်းကစရတယ်ညာတပရိညာနဲ့မှဒါပဲခွာနိုင်တယ်လို့ဒါဒီလိုသဘောကြကြရဒါကြောင့်မလို့ဦးဇင်းတို့ဒီအပိုင်းတွေအရေးကြီးတယ်အရေးကြီးတာနဲ့ပတ်သက်လို့ဒါဦးဇင်းတို့နည်းနည်းလေးပြန်ပြီးတော့ဟိုအကြောင်းအရာလေးတွေပြန်ပြောအဲ့တော့တစ်ချိန်မှာဦးဇင်းတို့မောဂရာသာဆိုတဲ့တစ်ချိန်မှာသာသနာတော်မှာထင်ရှားတဲ့ပေါ့မထေမြတ်ကြီးတပါးဣတတက်ဘုဒ္ဓရတယ်မထေမြတ်ကြီးတပါးပေါ့အဲ့ဒီမထေမြတ်ကြီးတပါးဒီ သာသနာတော်ကိုမဝင်ရောက်ခင်ဒါဖရာသာသနာတော်တဲကိုမရောက်ခင်တာမန်မဲဒါကျွတ်တန်းသူတော်ကောင်းတရားတွေကိုဖြည့်ကျင့်ခြင်းနဲ့သူတော်ကောင်းတရားအဲသူတော်ကောင်းတရားအနေနဲ့ဆရာရှားပြီးတော့ဒါယတိကြီးဘာဝရီဆိုတဲ့ယတိကြီးထံမှမှာတပည့်ကံပြီးတရားဘာဝနာတွေကိုအားထုတ်နေတာဖြစ်တယ်။ဒါပေမဲ့ခတ်တူတူပြောပေါ်တစ်ချိန်မှာဒါဖရာရှင်ကိုသူတို့ဖူးခွင့်ရတယ်။ဦးဇင်းတို့ဒါဂေါရမဖရာရှင် ဂေါရမဘုရားရှင်ကိုဖုခင်ရတဲ့အခါကျတော့ဂေါရမဘုရားရှင်ကိုဒီတပည့်ကြီး16ယောက်ပေါ့ဘာဝရီယတိကြီးကတပည့်ကြီး16ယောက်တည်းမှာဦးဇင်းတို့ခုပြောမယ်မောဂရသရှင်ယတိကတော့ဒါအငယ်ဆုံးပဲအဲတပည့်ကြီး16ယောက်ကဘုရားရှင်ကိုဖုခင်ရတဲ့အခါမှာမိကွန်းနေအတီးတီးမေးကြတယ်အဲ့ဒီမှာဒီမောဂရာသဆိုတဲ့ဒီရှင်ယတိအလှည့်ရောက်ရောက်လာတဲ့အခါကျတော့ तू ကမိကွန်းလေးတစ်ခုမေးတယ်ဗာမေးတုံဆိုတော့ ကထံလောကံအဝက်ခန္ဓာမြစ္စုရာဇာနပတ္တိဒီမိကုံးလေးမေးတယ်ကထံလောကံအဝကတံကထံဘေပုံဘေပံဘေနိလံအပြင်လောကံလောကကိုအဝကဏံကြည့်ရှုစင်ခြင်းရှုပွားသုံးသပ်အတိရှိသောမြေဇူရာသာ32နိုင်ငံပိုင်ဆိုင်စုနှင့်ရှင်တိမင်းတိနပတ္တိမမြင်နိုင်ပါတလဲဖရာဟောဒီမိကုံးလေးသူမေးဘာပြောတာလို့ဆိုတော့ 32နိုင်ငံပိုင်ဆိုင်စိုးနေရှင်သေးမင်းမမြင်နိုင်အောင် လောကကြီးကိုဘယ်ပုံဘယ်ပန်းဗနီလာအပြင်ရှုပွားဆင်ခြင်သုံးသပ်ရမလဲအဲဒီမေးခွန်းလေးကိုမေးတယ်အဲ့တော့တို့တကကြီးတွေတကမာကြီးတွေတခါလေကြတော့ဦးဇင်းတို့ဒါဒီမေးခွန်းတွေဒီဦးဇင်းတို့အားလုံးသိကျင်တဲ့မေးခွန်းတွေဒါကြောင့်မလို့ဒီလိုမထေမြတ်ကြီးတွေလောင်းနေရတွေတတော်တင်ရဘုရားရှင်နဲ့ကြုံကြပြီးတော့ဒီလို မိကွန်းတွေမေးလို့ဒေသနာတော်တွေအဖြစ်နဲ့ဦးဇင်းတို့ကြံခဲ့ဒီဒေသအင်မတန်မှဒါဟိုလေးလေးစားသမှုပြုရတယ်ပြီးတော့သူမထေမြတ်ကြီးတည်စီဩငါတို့အစမြန်မေ့ပြီးတော့သွားတယ်လားဒလားလို့ဒီလောက်ထီတောင်ဦးဇင်းတို့ဒါဟိုစင်ញင်သုံးသပ်မထေမြတ်ကြီးတည်ရဲ့ခြေစူးကိုဒါတက်တည်နားလည်ကြရတယ် ကောင်းပြီအဲ့လိုမထေမြတ်ကြီးမေးခဲ့တဲ့အတွက်ကြောင့်ဘာပြောဘာဖြစ်တော့ဆိုတော့ဘုရားရှင်ကကာတာလေးတစ်ပုတ်နဲ့ပြန်ပြီးတော့ဖြေတယ်။ဘာဖြစ်တော့ဆိုတော့ဒုညာတော်လောကံအဝေကတုမောဂရာဇာသရတတော်အတ္တနုဒိဋ္ဌိဥဟိစအေဝံမိစုတတော်တိယာေဝံလောကံအဝေခန္ဓာမိစုရာဇာနပတ္တိမောဂရာဇာတကာရောမောဂရာဇာရှင်ယတိတရာနေယောညဘာဘကမပြတ်ခတ်သိမ့်သောအချိန်ကာလ၌ တတော်တတိပဌံ၄ပါးမပြတ်ပွားများလည်းအထင်လင်းသောတတိနှင့်ပြည့်စုံသည်ဖြစ်၍အတ္တနုဒိဋ္ဌိသင်္ခါရတရားတို့အပေါ်၌အတ္တဟု အစဉ်ပြေးသွားတတ်သောတက္ကာယဒိဋ္ဌိဝဟာအတ္တဒိဋ္ဌိတရားကိုဥေဇာနာမရုံပပရိစေရဉာဏ်ပစ္စယပရိကဉာဏ်သာသောဝိပဿနာဉာဏ်တို့ဖြင့်နှုတ်ပြပဲခွာ၍လောကံယုံနံဓမ္မအသင်္ခါရလောကကို ဒုံညာတော်နေသာဒုက္ခအတ္တသူဘဇာတော်အနှစ်သာရမှာစိတ်သုံးတော်ဒုံညာအပြင်အဝေခအဝေခတုဝိပဒနာဉာဏ်ပညာဇကုဖြင့်စိစိငုံငုကြည့်ရှုစဉ်ချင်းယူပါသုံးတတ်လျာဤအေယွန်ဤတို့ယူပါသုံးတတ်နိုင်ခဲ့သည်ရှိသော မြေစုတရော32နိုင်ငံပိုင်ဆိုင်ဇုန်ဤရှင်သေမင်းကိုကြော်လော်လွန်မြောက်၍တွားနိုင်သည့်တရားဖြစ်ဖြစ်လျာ၏ ယောဤသို့သုံးညာအပြင်လောကံယုံနံဓမ္မသင်္ခါရလောကကိုအဝေခန္ဓာဝိပဿနာဉာဏ်ပညာမျက်စိဖြင့်စေစေငုံငုံကြည့်ရှုစဉ်ချင်းရှုပွားသုံးသပ်လျက်ရှိသောသူကိုမြေစုရာဇာသုံးသပ်တနိုင်ငံပိုင်ဆိုင်ဆိုနှင့်ရှင်တိမင်းဒီနပတတိပရောမမမြင်နိုင်ရတတိသာဓုသာဓု သာဓုပါဗျာအဲ့တော့ဦးဇင်းတို့ဘာပြောတော့ဆိုတော့ဒီဂါရာလေးမှာဒါကတော့သင်မင်းမမြင်ရပေါ့သင်မင်းမမြင်ရဖြစ်တဲ့အသင်္ကရနိဗ္ဗာန်ဒီရောက်မိမိတို့ကလောကကြီးကိုဘယ်ပုံဘယ်ပန်းဘယ်နိလအပြင်ရှုပွားသုံးသပ်ရမလဲဆိုတဲ့ဒီအပိုင်းပေါ့အဲ့တော့လောကကြီးကိုဘယ်ပုံဘယ်ပန်းဘယ်နိလအပြင်ရှုပွားသုံးသပ်ရမလဲဆိုတာ ਨੇ ပတ်သက်လို့အချုပ်အပြင်ကြည့်ရင်တော့တုံညာတော့ပဲဗါတဲ့တော့တုံညာလောပါဗျာ သုံးညာတော်ဘယ်လိုပြရမလဲသုံးညာသုံးညာတော်ဆိုတာဘာပြောတာတုံးဆိုတော့အေးသုံးညာတော်ဆိုတာဘာပြောတာလဲဆိုတော့နေစာငဲတယ်ဒုက္ခချမ်းသာတယ်အတ္တအနှစ်သာရရှိတယ်သူဘာသာယာပွဲစာသောအချင်းရာအဖြစ်တနည်းအားဖြင့်အနှစ်သာရတွေမှာစိတ်သုံးနေတယ်ဟောဒါတက်တဲ့ပြောတော့ နေဆာဆိုတဲ့မြဲခြင်းအနှစ်သာရမှာစိတ်သုံးနေတယ်ဒုက္ခဆိုတဲ့ချမ်းသာခြင်းအနှစ်သာရမှာစိတ်သုံးနေတယ်အတ္တဆိုတဲ့ခိုင်မြဲခြင်းအစိုးရခြင်းအနှစ်သာရမှာစိတ်သုံးနေတယ်။ဟောနောက်တကသူဘာဒါယာဘွယ်နှစ်သက်ဘွယ်ဆိုတဲ့အနှစ်သာရတွေမှာစိတ်သုံးနေတယ်လို့ဒီလိုမျိုးလောကကြီးကိုစိတ်သုံးမှုသုံးညာအပြင်ရှုပွားသုံးသပ်မယ်ဆိုရင်သုံးတဲ့တနိုင်ငံပိုင်းဆိုင်ဆိုနေရှင်သေးမင်းရဲ့ဒါ နိုင်ငံမှလွတ်မြောက်နိုင်တယ်သေမင်းလက်ကလွတ်မြောက်နိုင်တယ်လို့ဒီလိုပြောတာအဲ့တော့ဒီသေမင်းလက်ကလွတ်မြောက်နိုင်ဖို့အတွက်ဒီအတ္တနေဇဒုက္ခအတ္တအတုပါတုပါလို့ခေါ်တဲ့ဒီအနှစ်သာရတွေကစိတ်သုံးသောအဖြစ်ရှုနိုင်မြင်နိုင်စင်ကျင်သုံးသပ်နိုင်ဖို့ဆိုတာအခြေခံပါလို့တော့ဟောအခြေခံပါလို့လဲဆိုတော့ဓမ္မပြောထားတယ်မောဂရသာသရသောတက္ကရောမောဂရသာရှင်ရဲ့အသည့် တရာနေယောညစ်ပါဘကမပြကသိမ့်သောအချိန်ကာလ၌တတော်တတိပဋ္ဌံလေးပါပွားမပြတ်ပွားလျက်ထင်လင်းသောတတိနှင့်ပြည့်စုံသည်ဖြစ်၍ဥစွာပထမဘာကိုပွားပြရမလဲဆိုတော့တတိပဋ္ဌံလေးပါကိုပွားများရမယ်တဲ့ဘာကိုပွားများရမလဲရှေးဥစွာတတိပဋ္ဌံလေးပါကိုပွားများရပါမယ်ဖေဟာအဲ့လိုတတိပဋ္ဌံလေးပါကိုပွားများထားလို့ဒါအခါမပြတ်ပေါ့ အမြဲတမ်းလိုလိုအချိန်နဲ့အမျှအရိယာပုတ်၄ပါးလုံးကိုဆက်နေအောင်ဒီတတိပဋ္ဌာန်၄ပါးကိုဒါမပြတ်ပွားများနိုင်မယ်ဆိုဘာဖြစ်စေတဲ့တုံးဆိုတော့ထင်လင်းသောတတိနဲ့ပြည့်စုံသည်ဟောတတိတွေကတိတ်အားကောင်းလာတယ်တတိရားတွေကောင်းလာတော့ဘယ်ရာကိုပဲစင်ကြီးလိုက်စင်ကြီးလိုက်ယုတ်တရားနန္တရားအတတိပဋ္ဌာန်၄တတိပဋ္ဌာန်၄ပါးကာယစိတ်ဓာကာယစိတ်ဓာဝေဒနာ ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်၄ပါးရဲ့အာယုန်တွေကိုလှမ်းပြီးတော့ဆင်ញင်ရင်ဆင်ញင်လိုက်တိုင်းဆင်ញင်လိုက်တိုင်းမှာဒါညံတဲ့မှာတတိတရားကထင်းထင်းရှားအဲ့လိုတတိတရားတွေထင်ရှားလာတဲ့အခါမှာဖြစ်တော့အတ္တနုဒိဋ္ဌိသင်္ခါရတရားတို့အပေါ်၌အတ္တဟုအစဉ်ပြေးသွားတတ်သောတက္ကာယဒိဋ္ဌိဝါအတ္တဒိဋ္ဌိတရားကိုတက္ကာယဒိဋ္ဌိလိုပဲဆိုဆိုအတ္တဒိဋ္ဌိလိုပဲဆိုဆိုအဲ့ဒီဒိဋ္ဌိတရားကိုတဲ့ ဥဝေဇာနာမရူပပရိစေတဉဏ်ပစ္စယပရိကဉဏ်တို့ဖြင့်နာမရူပပရိစေတဉဏ်ပစ္စယပရိကဉဏ်စာသောဝိပဿနာဉဏ်တို့ဖြင့်နှုတ်ပြပဲခွာ၍ဟောဒါလေးပြောချင်အဲ့တော့ဥစ္စမဓမ္မဒီလောကကြီးကိုသုံးညာအားဖြင့်နေသဒုက္ခအတ္တတုပဆိုတဲ့အနှစ်သာရတွေမှာစိတ်သုံးသောသုံးညာအားသုံးညာအားဖြင့်ရှုနိုင်ပွားနိုင်စင်ကျင်သုံးသပ်နိုင်ဖို့ဆိုတာတဲ့ ဥစ္စံပထမဒီနာမရူပပြိစေတညာဝိပဿနာပစ္စယပရိကညာလို့ခေါ်တဲ့ဒီဝိပဿနာညာတွေကစရတာပဲဒါကြောင့်မလို့ဦးဇင်းတို့ဝိပဿနာဉာဏ်ရှင်16ပါးမှာဒီနာမရူပပြိစေတာဉာဏ်နဲ့ပစ္စယပရိကဉာဏ်ကစရတာအဲ့တော့ဒီနာမရူပပြိစေတာဉာဏ်ပစ္စယပရိကဉာဏ်နဲ့စပြီးတော့ဒီတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိလို့ခေါ်တဲ့ငါပဲယောက်ျားမိန်းမငါသူတစ်ပါးယောက်ျားမိန်းမလို့ဒီလိုပြေးသွန်းနေတဲ့ဒီတက္ကာယဒိဋ္ဌိကိုဒါပယ်ခွာရမှာဖြစ်တယ် အဲ့ဘေကောနိုင်ရေးကဒီနာမရူပပြိစေတာဉာဏ်နဲ့ပြစ္ဆယပြိကဉာဏ်မှအခြေခံရမတိုင်းတို့တကကြီးတွေတကမာကြီးတွေလွယ်ပါမလားမလွယ်နိုင်ပါဘူးဖေဟာလွယ်ဘူးမလွယ်ဘူးမလွယ်လို့ဦးဇင်းတို့ဒီနေ့လာဘလောက်ဒီတို့တကကြီးတွေတကမာကြီးတွေရှေ့မှာဘုရားတွေအစူစူပွင့်သွားတယ်ဟောအစူစူပွင့်သွားတဲ့ဘုရားတွေနဲ့ဦးဇင်းတို့ဒါလွဲလာခဲ့ကြတာဒီနာမရူပပြိစေတာဉာဏ်ပြစ္ဆယပြိကဉာဏ် စသောကပြောတဲ့ဒီနာမရူပပြိစေရဉာဏ်နဲ့ပစ္စယပရိကဉာဏ်ပေါ့အဲနာမရူပနဲ့နာမရူပပြိစေရဉာဏ်နဲ့ပစ္စယပရိကဉာဏ်ကိုရမထားခဲ့ရင်ထိုသူတော်ကောင်းတယောက်အနေနဲ့ဒီတက္ကရာဒိဋ္ဌိကိုဒါပယ်ခွာဖို့ရံမဖြစ်နိုင်ဘူးစပြီ ဒီတက္ကရာဒိဋ္ဌိကိုမှမပွဲနိုင်မပယ်ခွာနိုင်တဲ့ပုဂ္ဂိုလ်ကဒီယုံ nant ဓမ္မသင်္ခါရလို့ခေါ်တဲ့ဒီလောကကြီးကိုနေဇာဒုက္ခအတ္တတုပဆိုတဲ့အနှစ်သာရတွေမှာစိတ်သုံးသောအနတ္တအပြင်ဒါယူဝဆင်ရင်သုံးသပ်နိုင်မှုဆိုတာတို့တက္ကကြီးတွေဒီမှာကြီးတွေမဖြစ်နိုင်ဘူးလို့တလူသဘောကျနားလည်ထားကြရမယ်။ဒါကြောင့်မလို့ဦးဇင်းတို့ဟိုနောက်ပိုင်းမှာဆက်ဟောအောင်အဲ့တော့ဒီမှာအဆုံးသတ်အောင်ခုနဟိုဝိသုဒ္ဓိခုနပါးလေးပြန်သွားရအောင်။ အဲ့တော့ဒါကြောင့်မလို့ဝိတ္တုဒိခုနှစ်ပါးထဲမှာဒီဒိဋ္ဌိဝိတ္တုဒိနဲ့ကင်္ခာဝိတ္တနာဝိတ္တုဒိနှစ်ပါးဒီဒါဥစဉ်တို့ညာတပရိညာကံမှာဒီညာတဉာဏ်ဖြင့်နမတနာဉာဏ်နဲ့တနည်းအားဖြင့်နာမရူပပရိစေတဉာဏ်နဲ့ပစ္စယပရိကဉာဏ်ပေါ့ဒီနာမရူပဉာဏ်နာမရူပပရိစေတဉာဏ်နဲ့ပစ္စယပရိကဉာဏ်ကိုပိုင်ပိုင်နိုင်နိုင်ရမထားခဲ့ရင်ဒါတက္ကာယဒိဋ္ဌိကိုမပယ်ခွာနိုင်ဘူးလို့ဒီလိုသဘောကျရတယ် အဲ့တက္ကနာဒိဋ္ဌိကိုပယ်ခွာဖို့ရန်တိတ်ခက်နေတဲ့ပုံကိုတယောက်တနည်းအားဖြင့်မပယ်ခွာနိုင်သေးတဲ့ပုံကိုတယောက်ယုံနံဓမ္မတွေလို့ဒါလို့မမြင်တဲ့သူတော်ကောင်းတယောက်ကထိုယုံနံဓမ္မဝိပဿနာရဲ့အရှုခံဖြစ်တဲ့ထိုယုံနံဓမ္မတွေကိုတပံပြန်ပြီးတော့မက္ကမက္ကညနာတတနာဝိတ္တုရိလို့ခေါ်တဲ့ငါးခုမြောက်ဝိတ္တုရိဘိုင်းမှာတမတနာဉာဏ်နဲ့ရှုပွားသုံးတတ်ဖို့ဆိုတာလေတုတ္တကကြီးတွေတက္ကမကြီးတွေဒါမုန်းနဲ့ညီလိုပဲအလံဝေးနေအောင်ပါပဲလို့ဒါလို့သဘောကျတယ်။ဒါကြောင့်မလို့ဒီဝိပဿနာကျင့်စဉ်တွေကိုသွားတော့မယ်ဆိုဒီ နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိကဉာဏ်ဒီအခြေခံပဲလို့ဒီလိုနားလည်ပြီးဒီအပိုင်းဒီဝိပဿနာကိုတက်လှမ်းတော့မယ်သူတော်ကောင်းတွေအင်မတန်အရေးကြီးတဲ့အပိုင်းလို့ဒီလိုလေးနားလည်ကြရမယ်အဲ့လိုနားလည်ပြီးတဲ့အခါတခါတဆင့်တက်ပြီးတော့ဒီဒေဒီဝိသုဒ္ဓိနဲ့ကင်္ဃဥဒနာဝိသုဒ္ဓိကိုရတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးဝိပဿနာပိုင်းကိုကူးတော့မယ်ဝိပဿနာရဲ့အရှုခံရုပ်တည်ဉာဏ်တွေကိုသိပြီးဖြစ်တဲ့အတွက်ကြောင့်ငါးခုမြောက်ဖြစ်တဲ့မကမင်္ဂဉာဏတတနာဝိသုဒ္ဓိဘိုင်းမှာဒါ ဝိပဿနာစပြီးတော့တမတနာဉာဏ်ဩဒယပယဉာဏ်အနုပိုင်းဉာဏ်ဝိပဿနာကိုစပြီးတော့ရှုပွားသုံးသပ်မယ်။အော်ဒါဆိုရင်မက္ကမက္ကဉာဏတတနာဝိတုဒ္ဓိပိုင်းကိုဒါမိမိကပြည့်ပြည့်စုံစုံနဲ့ဖြည့်ကျင်နိုင်ပြီလို့တလူပြောလို့ရတယ်။အဲ့လိုဖြည့်ကျင်နိုင်တဲ့သူတော်ကောင်းတယောက်ဒီတဆင့်တက်ပြီးတော့ပြိပဒဉာဏတတနာဝိတုဒ္ဓိပိုင်းကိုကူးပြီးတော့ဩဒယပယဉာဏ်အရင်ပိုင်းမှာစပြီးအနုလောမဉာဏ်တိုင်အောင်သော အထက်ပိုင်းဝိပဿနာဉာဏ်တွေကိုပွားများနိုင်ခဲ့ရင်ထိုသူတော်ကောင်းမှာပရိပဒဉာဏတဒနာဝိသုဒ္ဓိကိုအောင်အောင်မြင်မြင်ပြည့်စုံနိုင်ပြီးအဲလိုပရိပဒဉာဏတဒနာဝိသုဒ္ဓိပိုင်းမှာအကျုံးဝင်တဲ့ထိုအထက်ပိုင်းဝိပဿနာဉာဏ်တွေကိုပြည့်ပြည့်စုံစုံပြည့်ကျင့်နိုင်လို့ထိုဝိပဿနာဉာဏ်တွေကရင့်ကျက်တဲ့အဆုံးမှာတော့ဒါမိမိတို့လိုလားတောင်းတအပ်တဲ့ဒါဆင်းရဲဒုက္ခတို့ဤကုံဆုံးရာနိဗ္ဗာန်ကိုမညံဖူညံတို့နဲ့အတိအတိမျက်မှောက်ပြုနိုင်မှာဖြစ်ပြီးတော့ဒါဝိသုဒ္ဓိအရာချင်းခုနှစ်ခုမြောက်ဖြစ်တဲ့ဉာဏဝိသုဒ္ဓိကိုမိမိတို့ကဒါ ရရှိရောက်ရှိမှာလို့ဒီလိုသဘောကျပြီးဒီဝိတ္တုခုနှစ်ပါးကျင့်တဲ့တရားကိုတော့ငါတို့ဒီနိဗ္ဗာန်လိုလားတဲ့မျိုးကောင်းသားမျိုးကောင်းသားဖြစ်ကျင့်ရမယ်လို့ဒီလိုသဘောကျနှစ်ချက်ကြရမှာဖြစ်တယ်အဲ့တော့ဒီ35ချိန်မြောက်ဝိပဿနာအလုပ်ပေးတရားကိုဒါဒုတိယပိုင်းမှာဆက်ပြီးတော့ဟောကြနာကြကြရအောင်စုသာတိသာတိ သာဓုပါဗျာဟုတ်ကဲ့ဓမ္မမေစီပါကိုခင်ဗျာကျွန်တော်တို့ဖွဲ့တတိမစုပေါင်းကျင့်ပါတော့နေ့စဉ်ပဋ္ဌာန်းစုပေါင်းရဖတ်ပူဇော်ပွဲခန္ဓာစတင်တော့မှာဖြစ်ပါတယ်ဒီနေ့ ကျွန်တော်တို့အမေရိကချိန်ဖေအာဧပြီလ9ရက်မြန်မာနိုင်ငံဧပြီလ10ရက်မှာကျွန်တော်တို့ Coronavirus USA ကနေပြီးတော့ဦးစီးပြီးတော့ဆရာတော်ဖောက်ဆရာတော်အရှင်စာနေရာဆိုတာကနေပြီးတော့မြန်မာပြည်သူတို့အတွက်စပောင်းပဋ္ဌာန်းရဖတ်ပူဇော်ပေးမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီအဲဒီပဋ္ဌာန်းရဖတ်ပူဇော်ပွဲဒီခန္ဓာတစ်ခုတသက်ဖြစ်တဲ့အတွက်ကျွန်တော်ခန္ဓာလေးပြန်ပြီးတော့စတင်ပြီးတော့ကျွန်တော်တို့ ခဏဖွင့်ပလေးစပြီးတော့ငါးပါးသီလလေးပြင်ယူပါမယ်တချို့ဓမ္မမိတ်ဆွေတွေခုမှ join လာလို့ဖြစ်ပါတယ်ခန္ဓာစီစဉ်တရားနမောတတသုံးညရဲ့ဆိုခန္ဓာစတင်ဖွင့်လိုက်ကြရင်ဖြစ်ပါတယ်ဆိုတော့ခန္ဓာစဉ်တရားနမောတတသုံးညရဲ့ဆိုခန္ဓာစတင်ဖွင့်လိုက်ကြပါစို့နမောတတဘဂဝတောအရဟတောသမ္မာသမ္မာသမ္ဗုဒ္ဓတာ နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာ ခန္ဓာစစ်တဲ့နေ့ရဆရာတော်ရှင်စန္ဒရာဆရာထမ၅ပါးသီလတောက်ခံခြင်းဖြစ်ပါတယ်။သို့ပါ၍ဆရာတော်မှ၅ပါးသီလပိတနာတော်မူပါယံယုတ်သေးစွာလျှောက်ထားတောက်ခံအပ်ပါသည်ဖျား။